သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နောင်တကူလဆန်း9ရက်2022ခုနှစ်ဧပြီလ9ရက်ဇာတာပရိနေ့၌အွန်လိုင်းမှာဟောကြားအပ်သောစိတ်အငြိအကျေးများတရားဒေသနာတော် မြတ်စွာဘုရားဟောထားတဲ့ဝဋ္ထတုတ်ဆိုတာရှိဝဋ္ထဆိုတာအဝတ်အထည်လူတွေသုံးပြတဲ့အဝတ်အထည်သုံးဖို့ပိတ်အုပ်အဲ့ဒါဝဋ္ထပါဠိလိုဝဋ္ထလို့ခေါ်တယ်အဲ့ဒီဝဋ္ထလို့ခေါ်တဲ့ အဝတ်ထဲကိုဥပမာပေးပြီးတော့လူတွေရဲ့စိတ်တန်ရှင်းရေးအတွက်ဟောကြားဆုံးမတဲ့တုတ်တန်ဖြစ်တယ်လူဘဝနဲ့လည်းဆက်ဆိုင်တယ်ဒါကြောင့်မို့ဒီကနေ့အဲ့ဒီဝဋ္ထတုတ်သုံးမဝဋ္ထုပမတုတ်အဝတ်ထဲနဲ့ဥပမာပေးပြီးတော့စိတ်ရဲ့အညစ်အကြေးတွေကို ဆိုရတဲ့ကိုသိရှိနားလည်အောင်လို့မြတ်စွာဘုရားဒီတုတ်တံကိုဟောတာဖြစ်တယ်အဲ့တော့လူတိုင်းလူတိုင်းဟာကိုယ်စိတ်ကိုဆင်ញင်သုံးသပ်ကြစိတ်တ ानु ပတနာလို့မဟာသရိဝရဏတုတ်မှာဟောတဲ့စိတ်ကိုလေးလာသုံးသပ်တယ်ဆိုတာလည်းပဲကိုယ်စိတ်ထဲမှာအငြိအကျေးရှိမရှိ အညစ်အကြေးရှိနေညှဉ်းနှွမ်းတဲ့စိတ်အညစ်အကြေးမရှိဘူးဆိုရင်ဖြူစင်တဲ့စိတ်စိတ်စင်ကြယ်မှုမစင်ကြယ်မှုနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောတာပဲဖြစ်တယ်တနည်းအားဖြင့်ပြောမယ်ဆိုရင်တိဝဋ္ဌသုဟာလည်းပဲစိတ်ဓာနုပတနာနဲ့သက်ဆိုင်တယ်လို့ဒီလိုမှတ်ကိုကိုဆင်ញင်သုံးသပ်เสีย လူတိုင်းလူတိုင်းမှာ၄မျိုးရှိတယ်။တစ်ခုကတော့ရုပ်ခန္ဓာနဲ့ပတ်သက်ပြီးတော့သိရှိနားလည်ဖို့ကာယ ानु ပတနာလို့ခေါ်တယ်။ရုပ်တရားနဲ့ပတ်သက်ပြီးတော့သိရှိနားလည်ဖို့ဘာလို့လဲဆိုရင်လူတွေရဲ့ဆွဲလန်းမှုဟာရှုပ်ဆင်းပေါ်မှာဆွဲလန်းကြတာဖြစ်တယ်ပေါ့ လူတိုင်းလူတိုင်းဟာကိုယ့်ကိုလှတယ်ကိုယ့်ကိုလှတယ်လို့ထင်တယ်လို့သူများကိုလည်းလှတယ်လို့ထင်တယ်အဲ့ဒါနဲ့ကိလေသာတွေဖြစ်ပွားပြီးအကုသိုလ်တွေများကြတာဟုတ်အဲ့တော့ကိလေသာတွေဖြစ်ပွားအကုသိုလ်တွေများနေတာတွေနဲ့ပတ်သက်ပြီးတကယ်မတင့်တယ်ပါပဲနဲ့တင့်တယ်တယ်လို့ထင်နေတဲ့အထင်ကြီးပျောက်ဖို့ရအတွက်မြတ်စွာဘုရားကာယ అను ပဒနာကိုဟောတာပဲ ဆိုလိုတာတော့လူတိုင်းလူတွေဟာယုတ်ခန္ဓာရှိနေတယ်ယုတ်ခန္ဓာပေါ်မှာလှပတယ်လို့ထင်နေတဲ့အထင်တစ်ခုဟာလူတိုင်းကိုလွှမ်းမိုးထားတာဖြစ်တယ်အဲ့ဒါပြောက်ဖို့ကာနုပဒနာရှိဖို့လိုတယ်ပေါ့ထို့တူပဲလူတွေဟာစိတ်ခံစားချက်ပေါ်မှာအကြောင်းပြုပြီးတော့စိတ်ခံစားချက်ကိုအကြောင်းပြုပြီးတော့ လောဘတွေဒေါသတွေဖြစ်ကြတာကိုဆိုပါစို့လူတွေရဲ့စိတ်ခံစားချက်ကအကြမ်းများအပြင်တော့၃မျိုးရှိတာပေါ့အဲ၃မျိုးထဲမှာခံစားတဲ့အဆင်ပြေတဲ့ပျော်စရာကောင်းတဲ့စိတ်ခံစားမှုပေါ်မှာဆိုရင် လူတွေရဲ့ကျင့်တတ်ကြတယ်ကျင့်တတ်တယ်လို့ဆိုတဲ့သဘောက နှစ်သက်တဲ့မြတ်နိုးတဲ့ဒါမျိုးလိုချင်တယ်ဆိုတဲ့ရာခဆိုတဲ့ကိလေသာတရားဟာဖြစ်ပေါ်လာတာဖြစ်တယ်အဲ့တော့စိတ်ခံစားမှုကိုအကြောင်းပြုပြီးတော့ရာခဆိုတဲ့တဏှာဖြစ်နိုင်တယ်ပေါ့နော်ဒါကြောင့်မို့ဒုက္ခယဝေရတယရာဂနုတယောနုတေတိတဲ့စိတ်ထဲမှာကောင်းတဲ့ခံစားချက်နဲ့ ပတ်သက်လာတဲ့အခါလူတိုင်းလူတိုင်းဟာကိုချမ်းသာမှုစိတ်ချမ်းသာမှုဆိုတဲ့စိတ်ခံစားမှုပျော်ရွှင်မှုပေါ်မှာရှင်းတတ်နေရှင်းတတ်တော့အဲ့ဒါကိုလိုချင်လားအဲ့လိုချင်နေဆိုတဲ့ရာဂဟာလူရဲ့တဏ္ဍမှာကိန်းအောင်လာချီထွားလာတယ်ပေါ့ထို့တူပဲဒုက္ခရဲ့ဆန့်ကျင်မဲ့ဒုက္ခဆို တခါတခါအဆင်မပြေလို့စိတ်ဆင်းရဲစရာတွေကိုယ်ဆင်းရဲစရာတွေကြုံတာရှိတယ်အဲ့လိုဆင်းရဲဒုက္ခနဲ့ကြုံတဲ့အခါကျတော့လူတွေရဲ့စိတ်ခံစားမှုကဘာဖြစ်တော့ဒေါသဖြစ်တယ်နော်ကိုယ်ကိုဖြစ်ရမလားတချို့ဆိုခေါင်းကိုက်ကိုက်ရမလားဆိုခေါင်းကိုထုတယ်အဲ့လိုထိအောင်စိတ်ခံစားမှုတွေရှိကြတယ်ပေါ့နော် ဒုက္ခကိုအကြောင်းပြုပြီးစိတ်ခံစားမှုတွေဖြစ်တဲ့အခါမှာဒေါသနောက်ကလိုက်လာတယ်အဲ့ဒါကိုဒုက္ခယဝေဒနာယပဋိက္ခနုတေယောနုတေတိပဋိက္ခဆိုတာနဲ့ဒေါသဆိုတာတူတူပဲအဲဒုက္ခဝေဒနာနဲ့ကြုံတိုင်းကြုံတိုင်းဟာလူတွေမှာဒေါသဆိုတာဖြစ်ပွားတယ်ဒေါသတွေဖြစ်ပွားလာတတ်တယ် အဲကြောင့်ဝေဒနာကိုသိချဟိုဝေဒနာအနေနဲ့သိဖို့လိုတယ်ပေါ့ငါနဲ့တွေ့လိုက်လို့ရှိရင်ငါချမ်းသာတယ်ငါဆင်းရဲတယ်ငါပြောတယ်ငါစိတ်ညစ်တယ်ဆိုတာနဲ့တွေ့လိုက်တဲ့အခါကျတော့ခုနမရှောင်လွဲနိုင်တဲ့လောဘဒေါသဖြစ်ပေါ်လာတာတခါတည်းရန်ကျတော့မသိတာတဲ့စိတ်ခံစားမှုတွေရှိတယ် မထူးဆန်းတဲ့စိတ်ခံစားမှုလို့ပြောကြပြောပေါ့ဆိုပါစို့ဒုက္ခဝေဒနာဆိုတာသိတာတယ်ဒုက္ခဝေဒနာလည်းသိတာတယ်ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဆိုတဲ့စိတ်ခံစားချက်မျိုးကြတော့မသိတာပြမသိတာတဲ့အခါမှာစိတ်ခံစားမှု ဖြစ်တယ်ဆိုတာကို မသိလိုက်တာ အဲ့ဒီမသိလိုက်ဘူးဆိုတာဟာတကယ်ဖြစ်ခဲ့တဲ့နဲ့မသိဘူးဆိုရင်အဝိဇ္ဇာလို့ခေါ်တယ်မောဟနော်အဝိဇ္ဇာလို့ခေါ်တယ်ဒါကြောင့်ဟိုအဒုက္ခယအဒုက္ခမတုခယဝေဒနာယအဝိဇ္ဇာနုတယောနုတေတိတဲ့မသိတာမထင်ရှားတဲ့ဝေဒနာ ဖြစ်ပြီဆိုလို့ရှိရင်တော့ ဒုက္ခတော့ငါလို့လဲဒါကမဖြစ်ဘူးဒုက္ခတော့ငါလို့လဲဒေါသဖြစ်เสียအထီအောင်မထင်ရှားဘူးအဲ့ဒီလိုမထင်ရှားလို့ဘာမှမဖြစ်တဲ့အနေနဲ့ဖြစ်သွားပြန်တော့လေကိလေသာကလွတ်လာဆိုမလွတ်ဘူးအဝိဇ္ဇာဆိုတဲ့အနုတ္တယမောဟဆိုတာကိန်းသွားပြန်တယ်ဟောအဲ့လိုနဲ့ယင်ထဲမှာရာဂဒေါသမောဟဆိုတဲ့ဟာတွေကရှင်ထဲမှာအပြည့်ရောက်လာတာဖြစ် အဲ့ဒါကြောင့်မလို့ဝေဒနာနုပဒနာမြတ်စွာဘုရားကဟောတာဝေဒနာနုပဒနာနဲ့ရှုမှတ်ပွားပြီးတော့ဒုက္ခခံစားရလို့ရှင်လဲရာဂမဖြစ်ဖို့ဒုက္ခခံစားရလို့ရှင်လဲဒေါသမဖြစ်ဖို့အဒုက္ခမဒုက္ခဆိုမထင်ရှားတဲ့ဝေဒနာနဲ့ချုပ်တဲ့အခါမှာလည်းပဲမသိလိုက်တာမဖြစ်ဖို့ဆိုတဲ့ ဒါတကယ်ဖြည့်စည်းတွေကိုရသဗျာပေးတာပဲဖြစ်တယ်။နောက်စိတ်တဏှုပတနာစကြတော့ကိုယ်စိတ်ထဲမှာလောဘရှိနေသလားလောဘတွေဖြစ်သလားဒေါသတွေဖြစ်သလားမောဟတွေဖြစ်သလားစိတ်ရဲ့အညစ်အကြေးတွေနဲ့ပတ်သက်ဖို့သိဖို့လိုအပ်တယ်ပေါ့အဲ့ဒါကြောင့်စိတ်တဏှုပတနာဟောတာဒီကနေ့ဟောမဲ့ဝဋ္ထတုတ်သို့မဟုတ်ဝဋ္ထုပမတုတ်အဝတ်နဲ့ဥပမပေးထားတဲ့တုတ်ကို မြန်မာလူကောင်းစဉ်တက်ပြီးတော့စိတ်အညစ်အကြေးများဆိုတာနဲ့မြတ်စွာဘုရားဟောတဲ့တရားကိုဟောမှာပါအဲ့တုတ်တန်ကိုဟောမှာပါအဲ့တုတ်တန်ကိုအနှစ်ချုပ်ပြီးတော့နားလည်လွယ်အောင်ဟောမှာဒီတုတ်တန်ကိုမြတ်စွာဘုရားကယဟန်တွေကိုဟောတာယဟန်တွေကိုဟောသည့်အတွက်ကြောင့်ယဟန်တို့ဆိုတဲ့အလုပုတ်တွေရှိတယ်ခေါ်တဲ့စကလုံးလေးတွေပါတယ် အဲ့ဒါတွေကိုဖြုတ်ထားပြီးတော့တရားနာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာကိုယ့်ကိုရည်ညွှန်းတယ်ဆိုတာသိရှိနားလည်ဖို့ယဟန်တို့ဆိုတဲ့အခေါ်ကိုခဏဖယ်ထားပြီးတော့တရားသာတက်တက်နဲ့နားထောင်ကြည့်ကြရအောင်နော်မြတ်စွာဘုရားဟောရတဲ့မယ် main teaching လို့ခေါ်တဲ့အထက်ကဟောကြားချက်ကပါတော့ဆိုရင်စိတ်ရဲ့အညစ်အကြေးများ စိတ်ဤအညစ်အကြေးများလို့ဆိုတော့စိတ်ကတခြားအညစ်အကြေးကတခြားဒီလိုနားလည်ရမှာစိတ်ကတစ်ခုအညစ်အကြေးကတစ်ခုနှစ်ခုဆိုတော့သဘောပေါက်စိတ်ဤအညစ်အကြေးများပါနေဥပမာတူတုံးဆိုရင်အဝိုးရဲ့အစွန်အညစ်အထေးများတန်ရှင်းနေတဲ့အဝိုးမှာအစွန်အပေတွေထင်တာလို့ စိတ်မှလည်းပဲအညစ်အကြေးတွေဟာဆွဲကပ်တာတဲ့အဲ့တော့စိတ်ရဲ့အညစ်အကြေးများဆိုတဲ့စကားလေးကိုရှေးဥစွာမှတ်ဖို့လိုတယ်စိတ်ဆိုတာကပဂတိအနေထားအဖြစ်အဝတ်ထဲလိုပဲအယောင်မရှိဘဲနဲ့ဖြူနေတဲ့ဖြူစင်းနေတဲ့အရာပဲဖြစ်တယ်အယောင်တွေကနောက်မှလာဆိုးတယ်နော်အဖြူတယ်လို့ပြောရမယ် စိတ်ဟာဖြူတယ်လို့ဆိုတာလောဘနဲ့လည်းမတွဲဘူးဒေါသနဲ့လည်းမတွဲဘူးမောဟတို့မမနာတို့အိတ်တာတို့ပစ္စရိယဒါတွေလည်းမတွဲဘူးပေါ့သူတော်ဘာဝဆိုရင်ဖြူတဲ့ဟာစိတ်ဟာတန့်စင်နေတယ်အဲတန့်စင်နေတဲ့စိတ်ကိုအညစ်အကြေးတွေကလာပြီးတော့ကတ်တာအဲ့ဒါကိုသဘောပေါက်စိတ်ကတခုအညစ်အကြေးတွေကတခု စိတ်နဲ့ညစ်ကြေးစိတ်ရဲ့ညစ်ကြေးပြလို့ဆိုတော့စိတ်ဟာအဖြူတယ်ဆိုတာကိုမြတ်စွာဘုရားတုတ်တန်တစ်ခုမှဟောထားတာရှိတယ်ပပတရပိဒံဘိခဝေစိတ်တံစိတ်ဟာတဘာဝအဖြစ်အဖြူတယ်ဖြစ်တယ်အယောင်တလဲလဲထွက်နေတယ်ဆိုတာဒါဖြူတဲ့သဘောကိုပြောတာပါ စိတ်ဟာတဘာဝအတိုင်းကဖြူတယ်တင်စခောအာဂနုကေဟိဥပကိလေတေဟိဥပကိလေထာအဲ့ဒီအဖြူတဲ့တတ်တတ်ဖြစ်တဲ့စိတ်ကိုတဲ့နောက်မှဝင်ရောက်လာတဲ့စိတ်အညစ်အကြေးတွေကစိတ်ကိုညှဉ်းနှောင်းအောင်လုပ်လိုက်တာဖြစ်တယ်ဒါသဘာဝပဲလေအဝတ်ထည်ဆိုတာဖြူစင်းနေတာနောက်ကြတော့မှဟိုအညစ်အကြေးနဲ့ထိလို့ ပေးသွားလိုက်ဒါနဲ့ထိလို့ပေးလိုက်နဲ့နော်အစွန်ထင်းနေဖြစ်လာတာအစွန်ထင်းကတခြားအဝတ်ထည်ကတခြားအဝတ်ထည်မှာပေးနေတဲ့အစွန်ထင်းနေအဲ့ဒါလိုပဲစိတ်မှာပေးနေတဲ့အညစ်အကြေးတွေဒါကိုဒီတုတ်တမှာမြတ်စွာဘုရားကစပြီးတော့အဝတ်ဥပမာနဲ့စပြီးတော့ဟောတာအဲ့ထက်ပဲမြတ်စွာဘုရားဟောလို့ရင် main teaching လို့ခေါ်တဲ့အဓိကဟောကြားချက်ကဘာလို့ဆိုစိတ်တေတန်ကိလေထေဒုက္ကတိပါတိကင်ခါတဲ့ဒါလူတိုင်းလူတိုင်းမှတ်သားဘူးစိတ်ညစ်ပေနေလို့ရှိရင်မကောင်းတာပဲဖြစ်မယ်ကိုယ်စိတ်ဖြစ်ဖြစ်သူစိတ်ဖြစ်ဖြစ်အခုစိတ်ရဲ့အညစ်အကြေးတွေတစ်ခုခုညစ်ပေနေမဲ့ဆိုရင်ဒါမကောင်းတာပဲဖြစ်မယ်မကောင်းတာဖြစ်တယ်ဆိုရင် သူတွေးတာလည်းမကောင်းတာပဲတွေးမယ်ပြောရင်လည်းမကောင်းတာပဲပြောမယ်လုပ်ရင်လည်းမကောင်းတာတွေပဲလုပ်မယ်သိရင်လည်းမကောင်းတဲ့ဘဝပဲရောက်မယ်ဒီလိုဆိုလို့တယ်နော်စိတ်ဟာညစ်ပေနေတယ်ဆိုရင်မကောင်းတာပဲဖြစ်မယ်မြတ်စွာဘုရားဟောတဲ့စကားလုံးကစိတ်တွေတန်ကိလေထေဒုက္ကတိပါဋိကံခါစိတ်တွေစိတ်တည် တန်ကိလေထေအညစ်အကြေးတွေကြောင့်ညှဉ်းနှွမ်းနေမဲ့ဆိုရင်တဂတိပါတိကံခါမကောင်းတဲ့အနေထားမကောင်းတဲ့ဘဝမျိုးကိုသာလေမျောလင်းရမှာဖြစ်တယ်လို့ဆိုလိုတယ်ပေါ့ဗျာအဲ့တော့စိတ်ထဲမှာအညစ်အကြေးရှိနေလို့ရှိရင် မကောင်းဘူးလို့ဆိုလိုတယ်အနာဂတ်အတွက်မကောင်းဘူး ကောင်းတဲ့စရာအကြောင်းမရှိဘူးလူတွေဟာတွေးလဲအကောင်းတွေးမှာမဟုတ်ဘူးပြောလဲကောင်းတာပြောမှာမဟုတ်ဘူးလုပ်ရဲကောင်းတာလုပ်မှာမဟုတ်ဘူးအဲ့တော့မကောင်းတာတွေတွေးတယ်မကောင်းတာတွေပြောတယ်မကောင်းတာတွေလုပ်တယ်အဲ့တော့မကောင်းမှုဆိုတာကတော့အပြစ်ရှိတဲ့အရာတွေကိုဆွလို့တယ်ပေါ့နော်ကိုမကြိုက်လို့မကောင်းတာတော့မဟုတ်ဘူးပြစ်ရှိတဲ့အရာတွေပေါ့အပြစ်မကင်းတဲ့ အပြစ်မကင်းတဲ့အတွေးတွေအပြစ်မကင်းတဲ့အပြောတွေအပြစ်မကင်းတဲ့အလုပ်တွေလုပ် လုံးစီအတွက်ကြောင့်ဒီဘဝကသေလို့နောက်ဘဝလည်းပဲအကောင်းမဖြစ်ဘူးလို့သူဆိုလို့တယ်ပေါ့ဒုက္ကတိရဲ့အထိပ္ပယ်ကမကောင်းတဲ့အလားအလာရှိတယ်မကောင်းတာပဲဖြစ်မယ်အကျင့်အကြံပြောဆိုလဲကောင်းမှာမဟုတ်ဘူးသေတော့လဲကောင်းမှာမဟုတ်ဘူးလို့ဆိုလို့တယ်ဘယ်မှမကောင်းတော့ စိတ်မှာအညစ်အကြေးကပ်နေပြီဆိုရင်အဲ့ဒီလူဟာမကောင်းတာပဲဖြစ်မယ်လို့သူဆိုလိုတယ်အဲ့တော့မြတ်စွာဘုရားဥပမာလေးနဲ့ဟောတယ်ဥပမာမဲ့တဲ့အဝတ်ထည်တစ်ခုဟာညစ်ပေပြီးတော့ကြီးဆွဲနေတယ်ဆိုအားဆိုအဲ့ဒီကြီးဆွဲနေတဲ့အဝတ်ထည်ကိုဆေးဆိုးသမားက အယောင်တစ်ခုဆိုဖို့ကြိုးစားတယ်အညိုရောင်ပဲဖြစ်စေအဝါရောင်ပဲဖြစ်စေအနီရောင်ပဲဖြစ်စေပန်းရောင်ပဲဖြစ်စေအယောင်တစ်ခုဆိုဖို့ကြိုးစားလို့ရှိရင်တဲ့ညစ်ပေနေတဲ့အဝတ်ကိုဆိုးလို့ရှိရင်ဘယ်တော့မှဒီအယောင်ဟာကောင်းမှာမဟုတ်ဘူးတဲ့ကောင်းကောင်းလဲကောင်းမှာမဟုတ်ဘူးလှလဲလှမှာမဟုတ်ဘူးတဲ့ ဘာလို့လို့ဆိုရင်အဝတ်ကမတန့်ရှင်းလို့ပဲဖြစ်တယ်ဒါရှင်းရှင်းလေးလူတိုင်းနားလည်အောင်ဥပမာပေးတာမြတ်စွာဘုရားနော်အဝတ်ထဲကညစ်ပိနေတာကိုဆေးဆိုးမယ်ဆိုရင်တဲ့တောက်ပပြီးတော့တန့်ရှင်းတဲ့အရာမရနိုင်ဘူးလို့ဆိုလိုတယ်ပေါ့ဘာအရာဆိုးဆိုးကောင်းမှာမဟုတ်ဘူးအကောင်းမရဘူးလို့ဆိုလိုတယ်အဲ့ဒီအတိုင်းပဲတဲ့လူတွေရဲ့စိတ်ဟာဒီအညစ်အကြေးတွေနဲ့ ညစ်ပေနေမဲ့ဆိုလို့ရှိရင်ဘာတွေးတွေးဘာပြောပြောဘာလုပ်လို့ကောင်းမဖြစ်ဘူးသေတော့လည်းကောင်းတဲ့ပုံမရောက်ဘူးလို့ဒီလိုပြောတာဒါအလွန်တတိထားစရာကောင်းတဲ့မြတ်စွာဘုရားရဲ့ဆုံးမသွန်သင်ချက်ပဲစိတ်သာရှင်စောဘုရားဟောဆိုပြီးတော့ဆိုလေးရှိကြတယ်ဒါစိတ်သာဆိုတာစိတ်အဓိကလို့ဟိုသဘောကိုဆိုလိုတာပေါ့ စိတ်တန်ရှင်းအောင်လုပ်ဖို့အရေးကြီးတယ်ဆိုတော့ကျန်တာတွေကမလိုဘူးလို့ဒီလိုပြောတာတော့မဟုတ်ဘူးနော်စိတ်တန်ရှင်းမှုကအရေးကြီးတယ်စိတ်တန်ရှင်းမှုအရေးကြီးတယ်ဆိုကိုကြတော့ညစ်တိညစ်ပတ်နေတာတော့အဲ့ညစ်တိညစ်ပတ်တယ်လို့ပြောတာမဟုတ်ဘူးနော်တကယ်အရေးကြီးတာတော့လူဟာခန္ဓာကိုယ်ဘလောက်တန့်နေနေစိတ်တန်ရှင်းမှုကအရေးကြီးတယ်ဆိုတဲ့အကြောင်းပြောတာစိတ်ကအဲ့ဒီတိပဲကိုဆိုလိုတယ် ဒါကစိတ်တွေဟာအညစ်အကြေးတွေလူးနေလို့ညစ်ပေနေတယ်ဆိုလို့ရှိရင်အခြေအနေဟာမကောင်းမှုဆိုတာကိုမြတ်စွာဘုရားတတိပေးတယ်။ဒါရဲ့ဆန့်ကျင်မဲ့တစ်ခါဒုတိယတရားအပိုက်ကြတော့ဘာဟောတာတော့စိတ်တွေအတန်ကိလေထေသူကတိပတိကင်္ခာဒါအတူလေးဘုရားဟောတဲ့စကားလုံးအတူလေးကိုမှတ်လို့ရတယ် စိတ်တွေအတန်ကိလေထေခုနတော့ကတန်ကိလေထေအခုက negative နဲ့အတန်ကိလေထေစိတ်ဟာအငြိကျေးမပေးဘူးဆိုလို့ရှိရင်သုံးမစိတ်ဟာဖြူစင်တန်ရှင်းနေတဲ့ဆိုရင်အလားလားကောင်းဟာမျောလင်းရမယ်အခြေအနေအလုံးကောင်းမယ်လို့သူတို့ဆိုလိုတယ်။ဘာတွေကောင်းမှတော့ဆိုရင်စိတ်ကတန်ရှင်းနေလို့ရှိရင်အပြောလဲအတွေးတာလဲအပြစ်ကင်းမယ်။ ပြောတာလည်းအပြစ်ကင်းမယ်လှုပ်တာလည်းအပြစ်ကင်းမယ်နောက်ဘဝလည်းကောင်းရဖို့ရောက်မယ်ဒီလိုဆိုလို့တယ်ပေါ့နော်စိတ်ကနေဥဆောင်သွားတဲ့သဘောပဲအဲ့တော့အရေးကြီးတာကိုယ့်ကိုတန်ရှင်းရေးအတွက်စိတ်ဟာအရေးကြီးတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာဒါကြောင့်မို့မြတ်စွာဘုရားရဲ့ဆုံးမတန်တဲ့ချက်တွေဟာ mind center teaching စိတ်ကိုဗဟုပြုပြီးတော့ဆုံးမတယ်လူတိုင်းလူတိုင်းဆိုတာစိတ်ကရှိနေတယ်လေရှိနေတော့ကိုယ်စိတ်ကို တန်ရှင်းအောင်ဂရုစိုက်ဖို့ကိုယ်စိတ်ထဲမှာညစ်ကြေးရှိရင်ရှိတယ်လို့သိရမယ်ညစ်ကြေးမရှိရင်မရှိဘူးလို့သိရမယ်ဒါစိတ်ဓာတ်ဥပဒနာရဲ့သဘောတရားသိယုံနဲ့ပြီးလာလို့ဆိုမပြီးဘူးအညစ်ကြေးရှိနေဆိုပါစို့အဝတ်ဟာပေးနေတယ်လို့သိရင်ဘာလို့ဖွဲ့ရမှာပေါ့ညစ်ပေးနေတဲ့သိရင်တန်ရှင်းလို့အောင်မှာပေါ့ထို့တူပဲကိုယ်စိတ်မှာအညစ်အကြေးတွေရှိနေတယ်လို့သိလို့ရှိရင်ဘာလို့အောင်လဲ ဖြူစင်အောင်ကြိုးစားရမယ်ဒီလိုဆိုလိုတာနော်ဒီလိုဆိုလိုတာတိယုံနဲ့မရဘူးပေါ့အဲ့တော့ဒီသုတ်တံမှာမြတ်စွာဘုရားကပြည့်ပြည့်စုံစုံဟောပါတယ်ဒီအခြေခံကတော့ဒါလေးနှစ်ခုကိုမှတ်တာပေါ့စိတ်တေတန်ကိလေထေဒုက္ကတိပါတိကင်္ခာစိတ်ညစ်နေရင်စိတ်ဟာညစ်ပေနေရင် မကောင်းတာပဲဖြစ်မယ် စိတ်တေအတန်ကိလေထေသူဂတိပါတိကံခါစိတ်ဟာမညစ်ပေပြီးဖြူစင်းနေမယ်ဆိုရင် ကောင်းတာကိုပဲ မျှော်လင့်နိုင်တယ်ဟောဒီနှစ်ခုပဲအဲ့ဒီနှစ်ခုကိုဥတီပြီးတော့ဒီဝဋ္ထတုတ်ကိုဟောတာပဲဖေ။အဲ့တော့ဥပမာအနေနဲ့ပြောတဲ့အခါကျတော့ဥပမာမဲတဲ့ အဝတ်ကဖြူစင်းနေတယ်တန့်ရှင်းနေတယ်ဆိုရင်တဲ့ဆေးသိုးသမားကဘယ်အောင်မဲဆိုးဆိုးသူဆိုးလိုက်တဲ့အယောင်ဟာကောင်းတဲ့အယောင်ပဲထွက်လာဘာဖြစ်လို့တော့အဝတ်ကဖြူစင်းနေလို့ပဲဒီတိုင်းပါပဲတဲ့စိတ်ဖြူစင်းနေလို့ရှင်အလားလားတွေကအကုန်ကောင်းမဲ့လို့ဆိုလို့နော်ဒီဘဝမှာလည်းကောင်းတဲ့အကျင့်တွေကျင့်မယ်နောက်ဘဝမှာလည်းကောင်းမယ်သူဆိုလို့ရပေါ့ အဲ့တော့ဒုက္ခတိဆိုတဲ့နေရာမှာအထက်ကရာကဖြည့်ဆွက်ပြီးရှင်းထားတာလေးလည်းမှတ်စရာကောင်းတယ်ပေါ့ဒုက္ခတိဆိုတဲ့အဓိပ္ပာယ်ဒုမကောင်းတဲ့ခတိအလားအလားမကောင်းတဲ့အလားအလားအေးမိုးလေဝသမမှန်လို့ရှိရင်စိုက်ပျိုးရေးအတွက်အလားအလားမကောင်းဘူးလို့ပြောကြတယ်ပေါ့ condition မကောင်းဘူးလို့ဆိုလို့နော်ရာသီဥတုမကောင်းရင်စိုက်ပျိုးရေးမကောင်းဘူး စီးပွားရေးအခြေအနေတွေမကောင်းရင်ရောင်းဝယ်မကောင်းဘူးဒီလိုပြောကြသလိုပဲစိတ်ဟာညှဉ်းနှွမ်းနေတယ်ဆိုရင်အလားအလာမကောင်းဘူးတဲ့အဲ့ဒီဒုက္ကတိမကောင်းသော အလားအလာဆိုတာဘာပြောတာလဲထက်ကရာဖြည့်ဆွက်ပြီးရှင်းထားတာလေးကိုကြည့်ဒုက္ကတိကိုနှမျိုးမှတ်ပါတဲ့ပฏิပတ္တိဒုက္ကတိနဲ့ ဂတိဒုက္ခတိလို့နှစ်ခုမှပါတယ်ပฏิပတ္တိဆိုတာသူ့ရဲ့ပြုကျင့်နေထိုင်မှုသူ့ရဲ့အပြုအမူအပြုအမူရဲ့အလားလားမကောင်းခြင်းဂတိဒုက္ခတိဆိုတာသိတဲ့နောက်ရှောင်ရမယ့်ဘဝအလားလားမကောင်းခြင်းနော်ပฏิပတ္တိဒုက္ခတိဂတိဒုက္ခတိအလားလားနှစ်ခုမကောင်းဘူးတဲ့ ထို့တူပဲသူဂတိကြတော့လဲပฏิပတိသူဂတိဂတိသူဂတိအကျင့်ကြံနေထိုင်အတွက်လဲကောင်းတယ်ဘဝဂတိအနေနဲ့လည်းပဲအလားလားကောင်းတယ်စိတ်ရဲ့အညစ်အကြေးရှိခြင်းမရှိခြင်းနဲ့ပတ်သက်ပြီးခြုံငုံပြီးတော့မြတ်စွာဘုရားဟောလိုက်တာနောင်ဘဝအတွက်တည်းမဟုတ်ဘူးဒီဘဝအတွက်ပါဟောတာအဲ့ဒီမှာပฏิပတိဒုက္ခတိဆိုတာ သူ့ရဲ့ကျင့်ကြံနေထိုင်မှုရဲ့အလားအလာ မကောင်းမှုဆိုတာပါလေဆိုတော့သူ့ရဲ့စိတ်ထဲမှာနောက်ကြတော့စိတ်ရဲ့အညစ်အကြေးတွေကိုပြလိုက်မယ်လူရဲ့စိတ်ထဲမှာလောဘဆိုတဲ့အညစ်အကြေးကပ်နေပြီဒေါသဆိုတဲ့အညစ်အကြေးကပ်နေပြီမာနတို့အိတ်သားစားတဲ့အညစ်အကြေးတွေကပ်နေပြီဆိုပါစို့အဲ့ဒီလူဟာသူ့ရဲ့ အကျင့်အကြံအပြောဆိုနေထိုင်နေရဘာဖြစ်လဲတွေးရင်အပြစ်မကင်းတာတွေတွေးမယ်လုပ်ရင်လည်းပြောရင်လည်းအပြစ်မကင်းတာတွေပြောလိုက်မယ်လုပ်ရင်လည်းအပြစ်မကင်းတာတွေလုပ်လိုက်မယ်ဆိုလိုတာကတွေးရင်ဆိုတာဘာလို့လောဘရှိနေတဲ့ပုဂ္ဂိုလ်ဒေါသရှိနေတဲ့ပုဂ္ဂိုလ်ဟာသူတွေးလိုက်တာနဲ့ဘာတွေးတုံဆိုအဖိစ္ဆာသူများပစ္စည်းကိုရချင်တဲ့ အတွေ့တွေ့ပြာပါဒသူတော်အားကိုသေစေလိုတဲ့စေရနာစိုးနဲ့တွေ့တယ်ဒုက္ခရောက်စေခြင်းနဲ့အတွေ့တွေတွေ့တယ်မိစ္ဆာဒိဋ္ဌိမမမကံမာရွင်းတဲ့အတွေ့တွေကိုလက်ခံပြီးတော့တွေ့တယ်ဟောအတွေ့တွေကလွဲကုန်အဲ့ဒါကိုပฏิပတိဒုက္ခတိလို့ခေါ်တယ်နောက်အပြောဆိုလဲကြည့်လိုက်အောင်သူဟာ လိမ်ပြောရမှာလဲဝန်မလေးဘူးတုံနဲ့တူမတဲအောင်ဂုံးတိုက်ဖို့လဲဝန်မလေးဘူးဆဲဖို့လဲဝန်မလေးဘူးမဟုတ်တန်တရားတွေရှောက်ပြောဖို့လဲမလုံးလဲဝန်မလေးဘူးအဲ့တော့ပြောမယ်ဆိုရင် तू ကဘုဒ္ဓဝါဒတွေရောပိတုနာဝါစာဖရုဒဝါစာတမ္ဖပလပါဆိုတဲ့အပြစ်မကင်းတဲ့အပြောတွေ तू ပြောမှာအဲ့ဒါပฏิပတ္တိဒုက္ကတိလို့ခေါ်တယ်စိတ်ညစ်စိတ်ထဲမှာအညစ်အကြေးရှိမှအဲ့ဒါတွေလောက်တာ လောဘဖြစ်ဖြစ်ဒေါသဖြစ်ဖြစ်မောဟဖြစ်ဖြစ်အငြိကျေတစ်ခုရှိပြီဆိုရင်အဲ့ဒီလိုပဲကိုရောက်သွားမယ်။နောက်ကာယကံအနေနဲ့ပြောမယ်ဆိုလို့ရှိရင်လေအပြစ်မကင်းတဲ့လုပ်တွေလုပ်တဲ့စာသူများအသက်တဖို့စူးစမ်းမယ်။သူတို့ဟာဥစ္စာရယူဖို့စူးစမ်းလာမယ်။သူတို့ဟာတာမယာပြစ်မှားဖို့ကာမကိစ္စတွေမှာမောမောမမလုပ်ဖို့ဒါတွေစူးစမ်းလာ။အဲ့တော့သူလုံးသမျှဟာ သူတွေးသမျှသူပြောသမျှလုပ်သမျှတွေဟာအပြစ်မကင်းတာတွေကြီးဖြစ်လာလို့ပฏิပတ်တိဒုက္ကတိလို့ခေါ်တယ်အလားလားမကောင်းမှုစိတ်ထဲမှာညစ်ကြေးရှိပြီဆိုရင်ဒီဟာတွေတခုသူလုပ်တော့အဲ့တော့ဒုစရိုက်တမဘဝရောက်တဲ့စာဒီညစ်ကြေးတွေကြောင့်ပဲအဲ့ဒီတိုင်းမှာပဲပฏิပတ်တိဒုက္ကတိဆိုတာစိတ်ကောင်းနှလုံးကောင်းရှိလာပြီစိတ်ဟာအညစ်အကြေးတွေကင်းသွားပြီဆိုရင် ဥမာမဲ့လောဘမရှိဘူးအလောဘဆိုရင်အဲသူကတွေးတာလဲဌာနကောင်းမှုလုပ်ဖို့တွေးမယ်သီလဆောက်တည်ဖို့တွေးမယ်ဥပုသ်ဆောင်ဖို့တွေးမယ်ကောင်းတာပဲတွေးတော့တာအဲ့ကြတော့နော်ကောင်းတဲ့ဘက်ကိုတွေးလာတာခုနလိမ်မပြောဘူးမှန်တာပဲပြောမယ်တရားဥစ္စာမတရားမယူဒါတွေကောင်းတဲ့ဘက်ကတွေးလာတာအဲ့ဒါပฏิပတ်တိသူဂတိလို့ခေါ်တယ်ဒါကြောင့်မို့လို့ तू ဟာ နောက်ဘဝကျတော့လေဒီပฏิပတ်တိသူဂတိအကြောင်းပြုပြီးတော့ဂတိသူဂတိကလည်းကောင်းရပုံရောက်သွားတာခုနမကောင်းတာတွေးမကောင်းတာပြောမကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီအကုသို့ကြောင့်သေတော့လေပဲငရဲပဲလေးပုံမှကြာတယ်အဲ့လိုဆိုလို့တယ်ဒါမြတ်စွာဘုရားဒေသနာတော့လူတိုင်းနားလဲအောင်ရှင်းရှင်းလေးဟောတာနော်ရှင်းရှင်းလေးဟောတာမြတ်စွာဘုရားဟောတဲ့ပါဠိတွေကရှင်းရှင်းလေးပဲဟောတာအဲ့ဒီလူ စိတ်ဟာညစ်ကြေးနေလို့ရှင်ဘယ်လိုအခြေအနေဖြစ်တယ်စိတ်ဖြူစင်တန်ရှင်းနေလို့ရှင်ဘယ်လိုအခြေအနေဆိုတာကို ရှေးဥစွာမြတ်စွာဘုရားဒီတုတ်တံမှာရှင်နဲ့ဟောကြားလိုက်တယ်အဲ့တော့စိတ်ရဲ့အညစ်အကြေးများဆိုတာကြတော့ဒီတုတ်တံမှာဘယ်ဟာတွေဟာစိတ်ရဲ့အညစ်အကြေးလဲအဲ့ဒါသိဖို့လိုလာတယ်စိတ်ဟာ ဘယ်ဟာတွေကြောင့်စိတ်ဟာညစ်ကြေးဖြစ်နေတယ်ဆိုတာစိတ်ရဲ့အညစ်အကြေးကိုမြတ်စွာဘုရား16မျိုးထုတ်ပြတာအတွဲလိုက်အတွဲလိုက်ရှစ်တွဲထုတ်ထားတော့16မျိုးရှိတယ်အဲ့ဒါတွေကိုသိထားဖို့လိုတယ်ကိုယ်စိတ်ထဲမှာအဲ့ဒီ16မျိုးတွေကတခုခုဖြစ်ပြီဆိုရင်ဒါစိတ်ရစိတ်ရဲ့အညစ်အကြေးတွေကိုမှရှိနေပြီဆိုတော့သိရအဲ့ဒါသိဖို့ဟောတာမြတ်စွာဘုရား စိတ်ဟာညစ်ပေတယ်ဆိုတာဘာတွေနဲ့ညစ်ပေတာလဲလူတွေရဲ့အဝတ်ကြတော့ရှွန့်နဲ့ပေးနိုင်တယ်မှင်နဲ့ပေးနိုင်တယ်တခြားတွေအညစ်အကြေးတွေမျိုးစုံပေးနိုင်တယ်စိတ်ကြတော့ရှွန့်ညွန်တွေကပေးတာမဟုတ်ဘူးမှင်တို့စွန့်တာမဟုတ်ဘူးတခြားညစ်အကြေးတွေမပေးဘူးစိတ်ကိုညစ်ညင်နွမ်းစေတတ်တဲ့အရာတွေကဒီ16မျိုးရှိတယ်အဲ့ဒီ16မျိုးကိုမှတ်ကြည့်လိုက်နော်မြတ်စွာဘုရားတစ်ခုချင်းဟောတော် မြတ်စွာဘုရားစဘယ်လိုဟောတော့ဆိုစိတ်ရဲ့အညစ်အကြေးကိုဥပကိလေသာလို့ခေါ်တယ်။အော်ကိလေသာဆိုတဲ့စကားကိုတော့လူတိုင်းသိနေကြတယ်နော်။ဒီမှာဥပဆိုတာလေးထည့်ထားပြီးဥပကိလေသာ ပနောက်ကကာကြီးကိုနှလုံးဆင်းနေပြီးဥပကိလေသာဥပကိလေသာလို့မသုံးမနဲ့ဥပကိလေသာဒါကတော့စကလုံးရဲ့အနေထားတစ်ခုပြောတာ ရိုးရိုးကိလေသာလို့မသုံးဘဲနဲ့စိတ်ရဲ့အညစ်အကြေးတွေကိုဥပ္ပကိလေသာလို့ခေါ်တယ်မြတ်စွာဘုရားနော်စိတ်ဟာစိတ်ပဲစိတ်မှာကပ်နေတဲ့အညစ်အကြေးတွေက16မျိုးရှိတယ်ဒါတိသုတ်တမဟောတဲ့16မျိုးနော်16မျိုးရှိတယ်အဘိဓမ္မာအရာပြောမယ်ဆိုရင်စိတ်ရဲ့အညစ်အကြေးတွေဟာအကုသိုလ်စေတသိက်14မျိုးဟာစိတ်ရဲ့အညစ်အကြေးပဲလေအဘိဓမ္မာသင်မှုတဲ့ပုဂ္ဂိုလ်တွေကြည့်မယ်ဆိုရင် အကုသိုလ်စေတသိက်34ခုရှိတယ်အဲ့ဒီ34ခုဟာစိတ်ရဲ့ညစ်ကြေးပဲကိလေသာ10ပါးရှိတယ်အဲ့ဒါလည်းစိတ်ရဲ့ညစ်ကြေးပဲတန်ရောစဉ်10ပါးတို့အနုတရာ9ပါးတို့ဒါတွေကလည်းအလုံးပေါင်းရင်စိတ်ရဲ့ညစ်ကြေးတွေရှိပဲနော်အကုသိုလ်တွေမှန်သမျှစိတ်ရဲ့ညစ်ကြေးပဲလို့သို့တော့ဒီသုတ်တံမှာမြတ်စွာဘုရားစိတ်ရဲ့အညစ်ကြေးဆိုတာကို16မျိုးဟောထားတယ်ဆိုတာသိဖို့လိုတယ် အဲ့ဒီ16မျိုးကနံပါတ်1ကစပြီးတော့မှတ်ရအောင်အဘိစာဝိသမ လောဘောစိတ်တတဥပကိလေသောတဲ့မြတ်စွာဘုရားသုံးတဲ့စကားလုံးကရှင်းရှင်းလေးအဘိစာနဲ့ဝိသမလောဘသည် စိတ်ရဲ့အညစ်အကြေးဖြစ်သည်ဒါပဲအဘိစာဝိသမလောဘသည်စိတ်ရဲ့အညစ်အကြေးဖြစ်သည် ဖြာပါဒသည်စိတ်ရဲ့အညစ်အကြေးဖြစ်သည်ဒါနံပါတ်1တစ်ဆုံး အပိဇာဝိသမလောဘနဲ့ပြပါဒနိဝရဏကြတော့ဘယ်လိုဟောတော့ဆို ကာမိဆန္ဒလို့ဟောတယ်ကာမိဆန္ဒပြီးတော့ပြပါဒဆိုလိုတာကအပိဇာဝိသမလောဘဆိုတာလောဘရာဂတဏတူတူပဲပြပါဒဆိုတာဒေါသအဆိုလိုတာကလောဘနဲ့ဒေါသသည်စိတ်အညစ်အကြေးဖြစ်သည်လို့ဟောတာနော်သို့တော်ဒီသုတ်တံမှာမြတ်စွာဘုရားအဘိဇ္ဇာ ဖြာပါဒအဘိဇာလို့သုံးလိုက်တာမနောကံ၃မျိုးထဲမှာအလုံးသိနေကြတယ်အဘိဇာဆိုတာကြားဖို့နေကြတယ်အဘိဆိုတာရှေရှုစာဆိုတာတွေးတာသူများပစ္စည်းကိုလိုချင်တဲ့စိတ်နဲ့တွေးတာသူများဟာကို ရချင်တဲ့အဘိဇာ သို့သောဆိုလိုတာအဘိဇ္ဇာဆိုတာသူများပစ္စည်းကိုလိုချင်တာမှအဘိဇ္ဇာခေါ်တာမဟုတ်ဘူးနော် လောဘမှန်တရားကိုလည်းအဘိဇ္ဇာလို့ခေါ်ပါတယ်မဟာတရိဝရဏသုံးမှာကြည့်လေကာယေကာယ ानु ပတိဝေရတိအာတာပိသမ္ပဇာနောတတိမဝိနေယလောကေအဘိဇ္ဇာတောမနတံအဲ့မှာလည်းအဘိဇ္ဇာလို့သုံးလိုက်တယ်ဗျာဆောဗျာအဲ့တော့အဘိဇ္ဇာဆိုတာလောဘပဲလောဘဆိုတာ လူချင်းစရာအာယုံပေါ်မှာကြံတွေးတဲ့ကြံတွေးတတ်တဲ့လောဘလို့သူတို့ဆိုလို့တယ်ပေါ့နော်ပိစာဆိုတာလောဘကိုပြောတယ်လို့သူတို့မှတ်အဲ့ဒီနေရာမှာအထက်ကရာဆရာကအစင်လာရဖွင့်ဆိုချက်တွေကိုထုတ်ပြထားတယ်အဘိစာဆိုတာဘယ်လိုဟာလဲဝိသမလောဘဆိုတာဘယ်လိုဟာလဲနော်အဘိစာကတစ်ခုဝိသမလောဘတစ်ခုဒီနှစ်ခုကိုပေါင်းပြီးတော့ လောဘတစ်ခုတည်းကိုပဲအဘိဇ္ဇာလို့လည်းခေါ်တယ်ဝိသမလောဘလို့လည်းခေါ်တယ်ဝိသမလောဘဆိုတာတော့ဖမာတေရလည်းသုံးလေးရှိကြတယ်လေဝိသမလောဘဆိုတာသူများပစ္စည်းလိုချင်တာတွေကိုဝိသမလောဘလို့သုံးကြတယ်အဲ့တော့ထားအထက်ကရာရှင်းပြပုံကတော့ဘာလို့ဆိုအဘိဇ္ဇာနဲ့ဝိသမလောဘထူးသလားဆိုရင်ပထမနည်းရသူကပြောပြတယ်တက္က ဖန်တေဆန္ဒရာကောအဘိဓါတဲ့ကိုပစ္စည်းကိုလိုချင်တာကြတော့အဘိဓါတဲ့ပရပန္တေဝိသမလောဘောသူများပစ္စည်းလိုချင်တာကိုဝိသမလောဘလို့အဲ့ဒီနှစ်ခုထူအောင်ကြံလိုက်တဲ့အခါလူဆိုတာလိုချင်တာနှစ်ခုရှိတယ်လေကိုယ့်ဟာကိုယ်လည်းလိုချင်တဲ့ဟာရှိတယ်ကိုယ့်ပစ္စည်းကိုယ်တွေ့တာတာရှိတယ်သူများဟာကလိုချင်တာရှိတယ်နှစ်ခုရှိတယ်အဲ့ဒါကြောင့်ကိုယ့်ပစ္စည်းကိုယ်လိုချင်တာကြတော့အဘိဓါ သူများပစ္စည်းလိုချင်တာကျတော့ဝိသမလောဘမမျှတာတဲ့လောဘလို့ဒီလိုဆိုလိုတယ်ပေါ့တခါနောက်တနည်းကျတော့ဘယ်လိုပြောတော့ဆိုတင့်လျော်တဲ့နေရာမှာဖြစ်တဲ့လောဘတင့်လျော်တဲ့နေရာဆိုတာတမန်အဖြစ်ဖြစ်လိဖြစ်တာရှိတဲ့လောဘလို့ဆိုလိုတယ်ကောင်းတာတွေ့ရင်ကြိုက်တယ်ဆိုတာလူတိုင်းပဲလေအဲ့လိုဖြစ်တဲ့ဖြစ်တိုက်တဲ့နေရာမှာ လောဘဖြစ်လို့ရှိရင်အပိစာမဖြစ်တဲ့နေရာမှာဥပမာသူဘပစ္စည်းပေါ်ကြတော့မဖြစ်တဲ့ဘူးလေ သူတို့ဘာတာမရပေါ်မှာလည်းမဖြစ်သင့်ဘူးလေအဲ့တော့ဖြစ်တဲ့နေရာမှာ ဖြစ်တဲ့လောဘသည်အဘိဇာမဖြစ်တဲ့နေရာမှာဖြစ်တဲ့လောဘသည်ဝိတမလောဘမမြတ်တဲ့လောဘလို့သူတို့ဆိုတယ်နောက်ဆုံးကျတော့ဆုံးဖြတ်ချက်ချလိုက်တယ်အေးလောဘဆိုတာပဲလောဘမှမကောင်းဘူးနှစ်ခုစလုံးဟာအဘိဇာလည်းလောဘပဲဝိတမလောဘလည်းလောဘပဲ အဲ့တော့အဲ့လိုခွဲမနေနဲ့တော့တဲ့နော်လောဘကိုပင်လူချင်းစိတ်နဲ့ကြံတွေးတတ်သောကြောင့်အဘိဇ္ဇာမြတ်တမှုကင်းသောကြောင့်ဝိသမလောဘကိုပဲဒီနာမည်နှမျိုးပေးလိုက်တာလို့ဆိုလို့တယ်လောဘဒီပင်လဲလူချင်းစရာအာယုံကိုကြံတွေးတတ်လို့အဘိဇ္ဇာမြတ်တမှုကင်းသောကြောင့်ဝိသမဆိုလိုတာကတော့ အဘိဇဝိသမလောဘဆိုတာဘာမှမထူဘူးလို့ဆိုလိုတယ်လောဘကိုပဲပြောတာကြည့်လိုက်တော့အဲ့တော့လူတွေရဲ့ယင်ထဲမှာ ဖြစ်တဲ့လောဘသည်ဘာလောဘဖြစ်ဖြစ်စိတ်ရဲ့အညစ်အကြေးပဲဘာလောဘဖြစ်ဆိုကိုပစ္စည်းကိုလိုချင်တာပဲဖြစ်ဖြစ်ကိုမိသားစုထဲမှာနော်ကိုမျိုးသားကိုမျိုးသမီးကိုဟိုနှစ်သက်မြတ်နိုးတာပဲဖြစ်ဖြစ်ပေါ့ကိုဟာပဲဖြစ်ဘာပဲဖြစ်ဖြစ်လောဘ သူများဟာသွားနှိမ့်သက်တာပဲဖြစ်စီသူများပစ္စည်းလိုချင်တာပဲဖြစ်စီလိုချင်တာမှန်သမျှအဆိုးကြီးပဲလို့သူတို့ပြောတာပေါ့စိတ်ရဲ့အညစ်အကြေးပဲလောဘမှန်ရင်စိတ်ရဲ့အညစ်အကြေးပဲလို့သူတို့ဆိုလို့ဟုတ်ဒါကိုစဉ်းစားကြည့်စရာကောင်းတယ်တာမန်ပုဂ္ဂိုလ်ကကြည့်မယ်လေကိုပစ္စည်းကိုတွေ့တာဟာအပြစ်လားလို့မေးကောင်းမေးလိမ့်မယ် အပြစ်လို့ဆိုတဲ့နေရာဟာရှားစိုးမှုနဲ့ညှိတာမှအပြစ်မဟုတ်ဘူးနော်မကောင်းကျိုးကိုဖြစ်စေတိုင်းရဲ့အပြစ်လို့ပဲခေါ်ရတယ်ကိုဟာကိုနှစ်သက်တာ ကိုပစ္စည်းကိုတွေ့တာကိုမိသားစုကိုတွေ့တာအပြစ်လားတရားဥပဒေရတာအပြစ်မရှိဘူးလေလူရဲ့ဥပဒေရကြတော့အပြစ်မရှိဘူးသို့တော့ဓမ္မဥပဒေရကြတော့အပြစ်ဖြစ်တယ်ဘယ်လိုအပြစ်ဖြစ်တာလဲ လောဘဖြစ်လို့ကိုဟာကိုတွေ့တာပဲဖြစ်စေ ကိုမိသားစုကို တွေ့တာပဲဖြစ်စေတွေ့တာမှုအလုံးသည်တောကကိုဖြစ်စေတယ်ဒါအပြစ်ပဲလေကောင်းကျိုးမပေးဘူးတွေ့တာခြင်းကြောင့်တောကဖြစ်လာတယ်အဲ့ဒါသူ့ရဲ့သူ့ရဲ့လောဘကဖြစ်စေတဲ့အကျိုးဆက်ပဲဖြစ်တယ်ကောင်းကျိုးမပေးဘူးကောင်းကျိုးမပေးတာအပြစ်ပဲ သူတို့ဆိုလိုတာဘသူလောဘပဲဖြစ်ဖြစ်ပါလောဘပဲဖြစ်ဖြစ်လောဘမှန်သမျှကောင်းကျိုးမပေးဘူးအဲ့ဒီကောင်းကျိုးမပေးတော့ဒါကိုပဲဆိုးကျိုးကိုဖြစ်ပေါ်စေတယ်လို့ဒါအပြစ်လို့ပြောတာလောဘဖြစ်လာလို့ရှိရင် သူများတက်လဲတတ်တာပဲသူများဥစ္စာလဲခိုးတာပဲသူတို့ဘာသားမရလဲပြမာတယ်ဒုစရိုက်တွေအကုန်လုပ်တယ်သူတို့ဆိုလို့တယ်ပေါ့ အကောင်းမဲ့ကိုမသွားဘူးလို့ဆိုလို့တယ်တခုခုတော့လောက်တာအဲ့ဒါအပြစ်ပဲလို့သူတို့ဆိုလို့တယ်ပေါ့နော်သူဆိုလို့တယ်အဲ့တော့ရသော်ဗျာတရားတော်ဟာ ချင့်ချက်မရှိပါဘူးလောဘကိုစိတ်ရဲ့အညစ်အကြေးတစ်ခုအနေနဲ့သတ်မှတ်တယ်ဒါပထမကိုယ်စိတ်ထဲမှာဒီညစ်ကြေးရှိသလားမရှိဘူးလားပထမသိရမှာ အော်ငါစိတ်မှာရှိတယ်အရှိရင်ဘယ်အတိုင်းတာတိရှိသလဲငါရဲ့လောဘသည် သူများပစ္စည်းလိုသူများပစ္စည်းကိုလိုချင်တဲ့အတိုင်းတာတိရောက်သွားသလားသို့မဟုတ်လွန်ကဲတဲ့လောဘလားဆိုအတူအတိုင်းတာအရာဒုက္ခပေးမှာကြီးပဲကောင်းတော့တိုင်းတာရတော့လောဘရှိနေဒုက္ခပေးမှာပဲလေဘယ်လောဘပဲဖြစ်ကောင်းကျိုးပေးမှာတော့မဟုတ်ဘူးဒုက္ခပေးမှာသို့တော့လောဘရဲ့အတိုင်းတာအရာ ဒုက္ခပေးမှုအတိုင်းတာရှိရရှိမယ်အဲ့ဒါတော့ကြွားနိုင်တယ်လေအဲ့ဒါတော့ကြွဲပြတယ်သူ့ရဲ့ဟိုရင်ပေါ့ထီဂရီပေါ့လောဘကပြင်းထန်သလားသို့မဟုတ်မပြင်းထန်ဘူးလားဒီအတိုင်းတာတွေပေါ်မှာကြည့်ပြီးတော့သူ့ရဲ့အနေများဒီအရှိန်ကောင်းမှုမကောင်းမှုတွေပေါ်ကြည့်ပြီးတော့အကျိုးသက်ရောက်မှုတွေကတော့ကွဲပြားခြားနားမှုရှိတယ်သို့တော့ ဘယ်လောဘဖြစ်ဖြစ်အကောင်းမရှိဘူးလို့တို့ဆိုလိုတယ်ပေါ့နော် ဆိုကြကိုပေးမှာပဲတခုပေးမှာပဲနောက်ဆုံးအပြစ်ဆိုတာဘာတော့ဆိုတန်တရားတွေကမထွက်နိုင်တာအပြစ်ပဲလေလောဘကြောင့်ဒီဒါနကောင်းမှုမလုံးနိုင်ဘူးသီလမဆောက်တည်နိုင်ဘူးဆိုဒါလည်းအပြစ်ပဲသူတို့ဆိုလိုတယ်ပေါ့အပြစ်ဆိုတာအကြီးကနေစပြီးတော့သိသွားတာ အသေးလေးတွေထီအောင်ကြည့်ရမယ်အားလုံးဟာပြစ်ပဲတန်တရားထဲမှာလက်ပတ်နေစေတာဒီပဲလဲဒါသူ့ရဲ့အပြစ်လို့ပြောရမယ်သူကဘယ်လိုဒုက္ခပေးတော့ဆိုတန်တရားထဲမှာလက်ပတ်နေစေတယ်ဆိုတာဆိုတန်တရားထဲလက်ပတ်နေတဲ့ပုဂ္ဂိုလ်ဟာသူ့မှာဘာဒုက္ခတွေကြုံလာတော့ဆိုစာတိဒုက္ခကြုံမယ်ပြီးရင်မွေးလာလို့အိုးမယ်အိုးရင်သေးမယ်ဟောဒီဒုက္ခတွေကသူကမလွတ်နိုင်တော့ဘူးလေ အဲ့ဒီဒုက္ခတန်တရားတွေကရုပ်မထွက်နိုင်တာဒါသူ့ချောင်ပဲလို့ဆိုအဲ့ဒီထီအောင်စဉ်းစားရမယ်ပေါ့နော်အဲ့ဒီထီအောင်စဉ်းစားအလုံးဟာဒီတရားတွေဟာလူကိုဒုက္ခဆက်ဆက်ပြီးတော့ပေးနိုင်တယ်လို့သူတို့ဆိုလို့တယ်ပေါ့နောက်တစ်ခုကတော့ဘာလို့ဆိုလို့ရှင်အပိစာဝိသမလောဘပြီးတော့သူနဲ့တွဲလာတာကြတော့ဘာတော့ဖြာပါတော့ ဖြာပါတော်စိတ်တတဥပကိလေသောဖြာပါရဆိုတာဘာကိုခေါ်တာတုံးဆိုရင်အကြမ်းမြင်အဖြစ်ဒေါသကိုခေါ်တာဒေါသကိုဘာဖြစ်လို့ဖြာပါရလို့ခေါ်ရတယ်လဲဆိုလို့ရှိရင်ဖြာပါရဆိုတဲ့စကားလုံးကဝိအပါဒဝိဆိုတာစိတ်ရဲ့အခြေအနေတစ်ခုရုပ်ပြက်ဆင်းပြက်ဖြစ်စေတယ်ဥပမာပဲဒေါသထွက်လိုက်လို့ရှိရင် စိတ်အခြေအနေကပျက်စီးသွားတယ်စိတ်ပျက်စီးလို့ရုပ်လည်းပျက်စီးတယ်လေ စိတ်ဆိုးနေတဲ့လူရဲ့မျက်နှာကြည့်ပေါ့နော်စိတ်ဆိုးနေပြီဆိုရင်လှတဲ့လူကလည်းမလှဖြစ်သွားတယ်စိတ်ဆိုးလာတဲ့ပုဂ္ဂိုလ်တယောက်ရဲ့ရုပ်ဟာပျက်စီးသွားတာပဲအဲ့တော့စိတ်ကိုလည်းပျက်စီးစေတယ်ရုပ်ကိုလည်းပျက်စီးစေတယ်ဒေါသဆိုတာအဲ့တော့ဒါရင်လားဆိုပဲဟုတ်မလဲစိတ်ရုပ်ပျက်စီးတယ်ဆိုရင်အပြောဆိုတာလည်းပျက်စီးသွားတယ် ချိုချိုသားသားပြောရမှ तू မပြောတော့ဘူးရှင်ကျေးတဲ့စကားလုံးနဲ့မပြောဘူးရိုင်းဆိုင်သွားတယ်အမှုရာလည်းရိုင်းဆိုင်သွားတယ်ပြောဆိုလည်းရိုင်းဆိုင်သွားတယ်ဒါပျက်စီးမှုပဲလေစိတ်ကောင်းနှလုံးကောင်းဒေါသမဖြစ်ခင်အခြေအနေတုန်းကယဉ်ကျေးတယ်လေအဲ့ဒီယဉ်ကျေးမှုတွေပြက်သွားတာဒါဖြာပါရလို့ခေါ်တယ်ဖြာပါရရုပ်ပြက်ဆင်းပြက်မှုကိုဖြစ်စေတယ်စိတ်ရဲ့ရုပ်ပြက်ဆင်းပြက်မှုကိုဖြစ်စေတယ်သို့မဟုတ်ရုပ်ရဲ့ ရုပ်ပြဆင်းရဲမှုကိုဖြစ်စေတယ်စိတ်ကလည်းပဲအချီတန်သွားတယ်ရုပ်ကလည်းအချီတန်သွားတယ်ဘယ်သူကြောင့်ပြပါဒဒေါသကြောင့်ပဲဖြစ်တယ်ပေါ့ဒါဆိုလို့တာနော်အဲ့တော့ပြပါဒဆိုတဲ့စကားလုံးလေးကိုပြပါရနဲ့တော့ကွဲပါစေနော်ကြောင်းကြပြပါရဆိုတာရှိသေးတယ်ရခေါက်နဲ့နောက်ကပြပါရအဲ့ဒါကြောင်းကြပြပါရများတယ်ဆိုတာတခုဒါကဓာတွေနဲ့ပြပါဓာ ဖြာပါဒဝိအပါဒဒီစကလုံးကစိတ်နဲ့ရုပ်ကိုပုံပြက်ပန်းပြက်ဖြစ်စေတတ်တဲ့တရားတရားကိုကောက်တဲ့ကဒေါသပါပဲဒေါသဟာစိတ်နဲ့ရုပ်ပုံပြက်ပန်းပြက်ဖြစ်စေတယ်လို့ဆိုတော့အဲ့တော့လောဘရဲ့ဒေါသရဲ့အဲ့တော့ဒီဒေါသကသူ့အတူဖြစ်နေလားဆိုမဟုတ်သူ့အကြောင်းရှိတယ်ဘာကြောင့်ဖြစ်တော့ဒေါသဖြစ်ခြင်းအကြောင်းကိုမျိုးရှိတယ် အဓိကတော့အနိဋ္ဌာယုံပေါ့ကိုမကြိုက်တဲ့ဟာတစ်ခုနဲ့တွေ့ရင်ဒေါသဖြစ်တယ်အနိဋ္ဌာယုံဆိုကိုမလိုချင်တဲ့အယုံတစ်ခုကိုစိတ်နဲ့ဆုံသွားလို့ရှင်လူဟာစိတ်ထဲမှာဟိုစိတ်တင်းသွားတယ်ပေါ့ဒေါသဖြစ်လာတယ်နောက်ဒေါသဖြစ်ခြင်းအကြောင်းကိုနဝဝိဒအာဂတဝတ္ထုဆိုပြီးတော့သုံးတယ်ဖြာပါရဖြစ်ဖို့ရအတွက် အကြောင်း၉မျိုးရှိတယ်အဲ့ဒီအကြောင်း၉မျိုးကလွယ်လွယ်လေးပါမှတ်လို့ရတော့နော်ကိုကနန်းဆိုပေမဲ့ဟိုအများကြီးမှတ်เสียမလို့တာအဲ့တော့သူကဘာတော့ဆိုလို့ရှိရင်လူတယောက်ကစဉ်းစားတယ်အတိတ်နာကပစ္စုပန်နဲ့စဉ်းစားတယ်ကိုနဲ့မတည့်တဲ့လူတယောက်ဟာကိုယ့်ရဲ့အကျိုးမဲ့ကိုလုပ်တယ် တော့လူတယောက်ဒီကိုယ့်ရဲ့အကျိုးမဲ့လုပ်ရင်လည်းဒေါသဖြစ်တယ်နော်အကျိုးမဲ့ဆိုတာကိုယ်ပျက်စီးရပျက်စီးကြောင်းဥမာသဘုံလွေလင်းပြောတယ်တိတ်ခါချတယ်အမျိုးဆုံးပေါ့လေနော်ကိုယ့်အပြစ်တွေသူများပြောတယ်ဆိုတာတော့ကိုမကြိုက်တာကိုလုပ်တဲ့အခါမှာကိုယ့်ရဲ့အဲဟိုတည်းမို့မနစ်သက်တဲ့ဟာတွေကိုလှုပ်လို့ရှိရင်လည်းသူဒေါသဖြစ်တယ်နောက်တစ်ခုကတော့ကိုနဲ့ခင်မင်နဲ့မိတ်ဆွေရဲ့ အပြစ်နာစာတွေပြောရင်လည်းဒေါသဖြစ်တယ်အကျိုးပျက်စီအောင်ပြောရင်လည်းဒေါသဖြစ်တယ်နောက်တစ်ခါကိုယ်နဲ့မတည့်တဲ့လူဆိုတာရှိသေးတယ်လူတိုင်းလူတိုင်းမှာမတည့်တဲ့လူရှိတယ်အဲ့ဒီကိုယ်နဲ့မတည့်တဲ့လူရဲ့ကောင်းကျိုးကိုပေးပြန်တဲ့ကောင်းကျိုးကိုပြောတဲ့အခါကျလဲဒေါသဖြစ်ပြန်တယ်နော်ကိုရန်သူကိုပြောရင်လဲကိုမကြိုက်ဘူးကိုရန်သူရဲ့အကျိုးစီးပွားအလုံးရင်လည်းမကြိုက်ဘူးအဲ့တော့ဆိုလိုတာက ကိုယ့်ရဲ့အကျိုးပြပြအောင်လုပ်တာရဲ့ကိုမိတ်ဆွေရဲ့အကျိုးပြပြအောင်လုပ်တာရဲ့ကိုနဲ့မတည့်သူရဲ့အကျိုးစီးပွားကိုဖြစ်ထွန်းအောင်လုပ်တာရဲ့အဲ့ဒီသုံးခုကိုမူတည်လိုက်သုံးခုနော်အဲ့သုံးခုမူတည်လိုက်လို့ရှင်သူကဟိုမဲ့ကိုယ့်ရဲ့အကျိုးစီးပွားပြပြအောင်လုပ်တာကတစ်ခုကိုမိတ်ဆွေရဲ့အကျိုးစီးပွားပြပြအောင်လုပ်တာကတစ်ခု နောက်တစ်ခါကိုရန်သူရဲ့အကျိုးစီးပွားကောင်းအောင်လုပ်တာတစ်ခုအဲ့သုံးခုအဲ့ဒီသုံးခုကိုကာလသုံးပါးနဲ့မြောက်တာသုံးသုံးလို့ဆိုကိုပေါ့နော်ကာလသုံးပါးနဲ့မြောက်လိုက်တာအတိတ်အနာဂတ်ပစ္စုပန်အဲ့တော့ဆိုလိုတာဘာလို့ဆိုရင်ငါရဲ့အကျိုးပြပြအောင်အရင်တုန်းကလည်းလုပ်တယ်အခုလည်းလုပ်နေတယ်နောက်လည်းလုပ်ဦးမှာပဲသုံးခု ငါမိတ်ဆွေရဲ့အကျိုးပျက်စီးအောင်အရင်ကလည်းလုပ်ခဲ့တယ်အခုလည်းလုပ်နေတယ်နောက်လည်းလုပ်မှာပဲ၃ခု6ခုဖြစ်သွားရနောက်ဆုံးတစ်ခုကျတော့ငါနဲ့မတည့်တဲ့လူရဲ့အကျိုးစီးပွားကိုအရင်ကလည်းလုပ်ခဲ့တယ်အခုလည်းလုပ်နေတယ်နောက်လည်းလုပ်မှာပဲကိုခုဖြစ်သွားအဲ့ဒါကိုအာဂတဝုထု၉ပါးလို့ခေါ်တယ်လူတွေဟာအခဲမကျေနိုင်တာအဲ့ဒါတွေပဲ။ အဲ့ဒါတွေတွေးလိုက်ရင်ခဲမချဘူးဒေါသတွေကဖြစ်လာတယ်အဲ့ဒါကိုပြပါရလို့ခေါ်တယ်အဲ့ဒေါသဖြစ်တာကိုပြပါရလို့ခေါ်တယ်ဒါလည်းစိတ်ရဲ့ညစ်ကြေးပဲလောဘသည်စိတ်ရဲ့ညစ်ကြေးခုပြောတဲ့ဒေါသသည်စိတ်ရဲ့ညစ်ကြေးလို့ဒီညစ်ကြေးနှစ်ခုရသွားပြီနောက်တစ်ခုကြည့်အောင် 16မျိုးမြတ်စွာဘုရားဒီမှာဟောထားတယ်။နောက်တစ်ခုကဟိုတဘာဝအဖြစ်နဲ့ထပ်သွားတယ်။နောက်တစ်စုံကဘာတော့ဆိုကောတော်ဥပနာဟောကောဓာဓာတ်ချိုက်တဲ့ကောဓာဥပနာဟကောဓာဆိုတာစိတ်တိုခြင်းခုနဒေါသထွက်တာနဲ့စိတ်တိုတာတစ်မျိုးစီနော်ပြဘာရ ဒေါသခြင်းကတော့တူတူပဲကောဓာဆိုတာထိတ်ခနဲ့ရှိအမျက်ထွက်တယ်ထိတ်ခနဲ့ဆိုအမျက်ထွက်တယ်လူကနေရာတကာမှာစိတ်ဆိုးတတ်တယ်ကောဓာဥပနာဟာဆိုတာရှင်ထဲမှာတေးမှတ်ပြီးတော့ဆွဲထားတတ်တယ်ခလဲစားချေရင်နဲ့ရင်ထဲမှာဆွဲနေအောင်မှတ်ထားတယ်တေးတယ်မှတ်တယ်ဆိုတာ အဲ့တော့ကောတာဥပနာဟာတာတစုံနော်အမျက်ထွက်ခြင်းရညှိုးဖွဲ့ခြင်းဥပနာဟာဆရညှိုးဖွဲ့ခြင်းညှိုးထားတဲ့ပေါ့တကွေးကြတော့တွေ့မယ်ဆိုတဲ့လူတွေပေါ့မင်းလုံးနေအောင်တကွေးကြတော့တွေ့မယ်ပြောကြတယ်လေလူတွေစိန်ခေါ်ရင်တိမ်မော့ထိလိုက်မယ်ဆိုတာတော့ပြောသေးတယောက်တယောက်အဲ့ဒါအညိုတေးတွေထားတာပေါ့ကောတာဥပနာဟာ ဒီနှစ်ခုနော်ဒါတစုံအဲ့တော့ကောဓဆိုတာဘာကိုခေါ်တာတော့ဆိုကောဓကအာဂဒဝတ္ထု10မျိုးတဲ့ခုနက6မျိုး အခုကတစ်ခုထပ်ဖြည့်ထားတာအဲ့ဒီတစ်ခုထပ်ဖြည့်ထားတာဘာလို့ဆိုလို့ရှိရင်သက်မဲ့အရာတွေပေါ်မှာဒေါသထွက်တာအခုလို့နေရာတည်ကြီးမှာပူတယ်ဆိုရင်နေရာပူလိုက်တာ အဲ့ဒီနေရာလဲပူလိုက်တာဆိုပြီးတော့နေကိုဒေါသထွက်တယ်လေတိုက်လို့ကိုယ်အဝတ်တွေလွင့်သွားလို့ရှိရင်လေကိုစိတ်ဆိုးတယ်အဲ့ဒါကိုအထာဏကောပလို့ခေါ်တယ်အရာမဟုတ်တဲ့အစီမှာဒေါသထွက်တယ်နော်ခလုတ်တိုက်ရင် ခလုတ်ကိုဆဲတယ်လှုပ်တယ်လေလူတွေတချို့ခလုတ်တိုက်တိုက်ရမလားဆိုဒီခလုတ်ကိုဆဲတယ် ကံကြကွဲရင်ကွဲဥဟာဆိုထက်ခွဲလိုက်တယ်ဒေါသဖြစ်တာတွေကိုပြောပြတာအမျိုးစုံပဲထမင်းချက်ရင်လည်းပဲဒေါသဖြစ်တာပဲဒေါသတွေကအများကြီးအဲ့ဒါကိုအထာဏကောပလို့ခေါ်တယ်အရာမဟုတ်တဲ့နေရာမှာဒေါသထွက်တာတက်မဲ့တွေပေါ်မှာဒေါသထွက်တာခုနကကိုမျိုးနဲ့ဒါနဲ့ပေါင်းရင်10ခုဖြစ်သွားတယ် ဒါကောဓာဆိုတာဖြစ်ပေါ်လာခြင်းဟာအကြောင်းမဲ့တော့မဟုတ်ဘူးအဲ့ဒါတွေပေါ်မှာတစ်ခုစဉ်းစားရင်ဖြစ်တယ်လို့ဒီလိုမှားရဥပနာဟဆိုတာတော့စိတ်ထဲမှာတွေးခဏခဏစိတ်တိုးပါများရင်သူကစိတ်ထဲမှာစွဲနေချီနှောင်ထားသလိုဖြစ်တယ်ထိတ်ကနေရှိဒေါသဖြစ်ထိတ်ကနေရှိဒေါသဖြစ်မပြေနိုင်ဘူးမပြေနိုင်တဲ့ဒေါသအဲ့ဒါဥပနာဟရှာညိုးဖွဲ့ခြင်းလို့ခေါ်တယ် အဲ့ဒါတွေကစိတ်ရဲ့အညစ်အကြေးတွေပါတဲ့အဲ့တော့ကိုယ်ရင်ထဲမှာစိတ်အညစ်အကြေးရှိရင်အဲ့ဒီစိတ်အညစ်အကြေးတွေကိုပထမဆုံးရှိတယ်ဆိုတာသိရမယ်သိပြီးရင်လျှော့ချဖို့ကြိုးစားရမယ်အဲ့လိုမလုပ်ဘူးဆိုလို့ရှိရင်အလားလာမကောင်းဘူးအခြေအနေမကောင်းဘူးလို့သာပြောလိုက်ကိုယ့်ကိုအလူတွေကကိုယ့်ကိုအခြေအနေကောင်းတယ်မကောင်းဘူးကကိုယ့်ကိုယ်တော့မှာငါရင်ထဲမှာဒီလောဘဒေါသ ကောရပြပါရဥပါဏဟာတွေရှိနေငါအခြေအနေမကောင်းဘူးလို့သတ်မှတ်တာငရေကြီးလာတို့လုတ်ကောင်းလာတွေမေးမနေနဲ့နော်ကိုယ့်အကူသိရမယ်ဒီစိတ်ရဲ့အညစ်အကြေးတွေရှိနေဆိုရင်ဟာငါအခြေအနေမကောင်းဘူးပဲမရှိအောင်လုပ်ဖို့ပဲလိုတယ်နော်မရှိအောင်ကြိုးစားရမယ်မင်္ဂန်နဲ့နှလုံးသွင်းနဲ့ဖယ်ရှားရမယ်တရားနဲ့ဖယ်ရှားရမယ်ခြေနေကောင်းအောင်ကိုယ့်အကူပြင်ရမယ် အဲ့ဒါပြောတာအတ္တဟိအတ္တနောနာဆိုသူများလာပြင်ပေးလို့မရဘူးလေကိုယ့်လိုရမှာဒါကိုယ့်ရင်နဲ့ဖြစ်တာသူများသိတာမှမဟုတ်တာအဲ့တော့ကိုယ့်ရင်နဲ့မကောင်းတာတွေဖယ်ရှားဖို့ကိုကြိုးစားရမယ်ဟောနောက်ဒါစိတ်ရဲ့အညစ်အကြေး၄ခုရှိသွားပြီနော်နောက်တစ်စုံကဘာတော့ဆိုရင်မက်ခပလာတာတဲ့ဒါလည်းစိတ်ရဲ့အညစ်အကြေးပဲမက်ခဆိုတာပါပြောတာတော့ မက္ခရဲ့အဓိပ္ပာယ်ကဣရိစာလို့ဆိုလို့ရတယ်ပေါ့ဘောဘောရမစာရေးပြီးတော့ဘောပြက်နဲ့ဖြတ်ချလိုက်တာပေါ့နော်တောက်ပြလိုက်တာအဲ့ဒီသဘောမျိုးအဓိပ္ပာယ်ဆောင်တဲ့မက္ခဆိုခြေဖြတ်ခြင်းလို့အဓိပ္ပာယ်ရတယ်ဘာကိုခြေဖြတ်တာတော့ဆိုကိုယ့်ပေါ်မှာကျေးဇူးပြုထားတဲ့ကျေးဇူးတရားကိုခြေဖြတ်ခြင်း သူကတကရဏဝိနတနောမက်ခေါ်တဖက်သားကိုပေါ်မှာဆွာစုဆရာတို့မိဘတို့မိတ်ဆွေတို့ကိုငယ်စဉ်ဆောက်ရှောက်ထားတယ်ကိုအကြည့်ပေါင်းခူးဆိုင်ပေးတာတဲ့ကုညီဘူးတဲ့အဲ့ဒါတွေကိုအတိမမပြုတာခြေဆုမတင်တာခြေဆုကန်းတယ်လို့လည်းပြောလို့ရတယ်လောကလူတွေကအဲ့လိုရှိတယ်လေခြေဆုကန်းတယ် အမေဖေပေါ်မှာကျေးဇူးကမ်းတယ်မိတ်ဆွေတွေပေါ်မှာကျေးဇူးကမ်းတယ်ကိုပေါ်မှာကျေးဇူးရှိတာကိုကျေးဇူးမပြုတ်တတ်ဘူးလို့တို့ဆိုလိုတယ်ကျေးဇူးမတင်တတ်တဲ့ပုံကိုယ်တွေအဲ့ဒါမက်ခအဲ့ဒီကျေးဇူးမတင်မဲနဲ့သူများလုပ်ခဲ့တဲ့ကျေးဇူးကိုအသိမှတ်မပြုတ်ခြင်းဟာလည်းပဲစိတ်ရဲ့ညစ်ကြေးတစ်ခုပဲဒါလည်းတတိထားဖို့လိုတယ်နော်ကိုကိုလူတော်လူကောင်းကြီးလို့မထင်လေနဲ့အောင် ခြေဆုတင်တတ်ဖို့လိုတယ်။ဒါကြောင့်ကတဉ္ညုကတဝေရီကိုသူတော်ကောင်းတွေရဲ့ယတ္တိယလို့မြတ်စွာဘုရားဟောတာ။ခြေဆုတင်တတ်မှာမင်္ဂလာထဲမှာလည်းပါတယ်မို့လား။ကတဉ္ညုတာစာဆိုတာလေမင်္ဂလာရှိတယ်ခြေဆုတင်တတ်မှာမင်္ဂလာရှိတယ်။ခြေဆုမကမ်းရဘူး။တလုတ်ပေးဘူးသူခြေဆုတဆုပ်ပေးဘူးသူခြေဆုဆိုတာခြေဆု နောက်ဆုံးမှဘလောက်ထအောင်ကျေးဇူးတင်ရတော့ဆိုသစ်ပင်တပင်အရေးခိုဘူးရင်တော့အဲ့ဒီသစ်ပင်ကျေးဇူးတင်ရမယ်လို့ဆိုတာခြေဆူမကန်ရဘူးတော့ခေမွန်ကြီးဆယ်ပါလို့အတိများနေတဲ့တိမိယသမလာတဲ့တသမိတ်တပူစာဆိုထဲမှာခြေဆူတင်ရင်ခြေဆူတင်တတ်ရင်နော်မိတ်ဆွေရဲ့အကျိုးခြေဆူတင်လို့ရှင်ဒီဘယ်လိုအကျိုးတွေရတယ်ဆိုတာဟောထားရှိတယ်လေ မိတ်ဆွေကိုမပြစ်မှားရဘူးဆိုအဲ့ဒါဒါနဲ့သက်ဆိုင်တယ်ပေါ့မက်ခါဆိုဒါလည်းပဲစိတ်ရဲ့ညစ်ကြေးပဲတဲ့ခြေဆူမတင်တတ်ခြင်းသူတစ်ပါးခြေဆူကိုခြေဖြတ်ခြင်းခြေဆူကမ်းခြင်းဟာလည်းပဲဒါဟာစိတ်ရဲ့ညစ်ကြေးတစ်ခုပဲတဲ့နောက်တစ်ခုကပလာသတဲ့လာကြီးနဲ့ရေးရမယ်ပလာသပလာသကိုရှင်းတော့ ဖလို့ပြန်တော့ဆိုအင်တူပြုခြင်းလို့ရှေးဆရာတော်ကြီးတွေကအဲ့လိုဘာသာပြန်နေအင်တူပြုခြင်းဆိုခုခေတ်လူတွေနားလဲကြမှာလားအင်တူပြုတယ်ဆိုတာဘယ်သူမှပိုးမထားဘူးဘာဖြစ်အားလိုပဲဆိုပြီးတော့နေတဲ့လူတော်ရင်တော်တယ်လို့အတိမတ်မပြုတာဆိုလို့တယ်ပေါ့နော်အတိမတ်မပြုနိုင်တာအဲ့တော့အတိမတ်မပြုခြင်းဟာလည်းစိတ်ရဲ့အညစ်အကြေးတစ်ခုပဲ လူဆိုတာအတိမပြုတ်တတ်ရမယ်ခုနကကျေးဇူးတရားကိုအတိမပြုတ်တယ်ဒါကအရေးချင်းကိုအတိမပြုတ်တာခုနကကိုယ်ပေါ်လုပ်ခဲ့တဲ့ကျေးဇူးကိုအတိမမပြုတ်ဘူးဆိုရင်မက္ခသူ့အရေးချင်းကိုအတိမမပြုတ်ဘူးဆိုရင်ပလတာနေတယ်သူတို့နှစ်ခုကပလာဒဆိုတဲ့ဒီတရားခေါင်းထဲရောက်နေတဲ့ပုဂ္ဂိုလ်ဘာလို့ဆိုအာသူလည်းထမင်းစာကြီးတာပဲငါလည်းထမင်းစာကြီးတာလူတူတူပဲပေါ့ကွာဆိုတဲ့ပုံစံမျိုးတွေပြောတဲ့လူတွေပေါ့ နော်ဟိုကိုယ့်ရဲ့သားတဲ့လူကိုအသာမပေးနိုင်တာသားတာကိုအတိမမပြုတ်နိုင်တာထူးထူးပဲကလေးတွေပြောတာလို့နှာခေါင်းဆောက်ထိုးနေပါးစပ်ကန်လန့်ပါပဲကွာတူတူပါပဲလို့ဒီလိုပြောတာမျိုးမဟုတ်ဘူးလူကြတူပေမဲ့လို့လူချင်းတူပေမဲ့လို့အည်ချင်းချင်းကွာတယ်ဆိုတာကိုအတိမပြုတ်ရမယ်အဲ့ဒီလိုအတိမမပြုတ်ခြင်းဟာလည်းစိတ်ရဲ့အညစ်အကြေးတစ်ခုပဲစာပေကျမ်းကမှာတော့ ပလသကိုဘယ်လိုဖွင့်တော့ဆိုယူခက်ခါဟိနော်ရှုခက်ခါဟိဆိုသူနဲ့တူတူပါပဲလို့တန်းညှိတာလူဟာတူတူပဲလို့တန်းညှိတာပိုးမထားတာမတူဘူးလေလူဆိုတာတူတာမှမဟုတ်တာတော့အဲ့ဒါလို့မလုပ်ရဘူးတဲ့သူကတော်ရင်တော်ရဆိုတာအတိမပြုတ်ရမယ်ကိုရင်ตายရင်ตายတယ်လို့အတိမပြုတ်ရမယ် သွားပြီးတော့လူတိုင်းဟာအတူတူပဲလို့မလုပ်ရဘူးအဲ့ဒါပလာသားလို့ခေါ်တယ်အဲ့ဒီလိုတူတူပါပဲလို့ထင်တဲ့လူကကိုယ်တဲ့တော်တဲ့လူတတ်တဲ့လူသိတဲ့လူတွေကိုလည်းသူကအလေးမထားတာအလေးမထားဘူးအဲ့လိုတွေဖြစ်တတ်တယ်ဒါကြောင့်မို့လို့သူကစိတ်ရဲ့အညစ်အကြေးတစ်ခုပဲလို့ဒီလိုမှတ်သားရမယ်နော်စိတ်ရဲ့အညစ်အကြေးတစ်ခုအဲ့တော့မက္ခရဲ့ ပလာတာရယ်လို့သူတို့နှစ်ခုရှိတယ်အဲ့ဒီနှစ်ခုဟာလည်းပဲစိတ်ရဲ့ညစ်ကြေးဆိုအလုံးပေါင်းလိုက်တဲ့အခါကျတော့အဘိဇာဝိသမလောဘရဲ့ဖြာပါရရဲ့ဒါကတစုံကောဒနဲ့ဥပနာဟာကတစုံမက္ခနဲ့ပလာတာတစုံဆိုဒါစိတ်ရဲ့ညစ်ကြေး16မျိုးတည်းကနေပြီးတော့အခု6မျိုးပြီးသွားပြီနော်မြတ်စွာဘုရားအဲ့ဒါတစ်ခုစီဟောတာကို ပို့ပြီးတော့သဘောပေါက်အောင်လို့ရှင်းလင်းချက်ပြီးတော့ဟောတာအတိပ္ပယ်တွေတစ်ခုချင်းနားလည်အောင်လို့အဲ့တော့ကိုယ့်ရင်ထဲမှာဓာရီရှိသလားကိုယ့်စိတ်ထဲမှာဓာရီဆွဲနေသလားဓာရီဆွဲရင်ငါစိတ်ဟာအညစ်အကြေးရှိတယ်လို့မှတ်တာအညစ်အကြေးရှိနေရင်အဲ့ဒီအညစ်အကြေးကိုဖယ်ရမယ်မဖယ်ဘူးဆိုလို့ရှိရင်စိတ်တွေတန်ကိလေထေဒုက္ကတိပါတိကင်္ခာမကောင်းတဲ့အလားအလာဖြစ်လာလိမ့်မယ်နော် ဒါတွေမရှိဘူးဆိုမှစိတ်ဟာစင်ကြယ်တယ်လို့ခေါ်တယ်အဲ့ဒါကိုမှတ်သားနိုင်ယူကြဖို့အဲ့တော့ဝဋ္ထသုတ်တန်ကမြတ်စွာဘုရားဟောတာတူပေမဲ့လို့အတိဘယ်သိချာနားလဲအောင်ဟောမယ်ဆိုလို့ရှိရင်တော့နေ့ရက်သုံးရက်တော့ဟောရမှာဖြစ်လို့ဒီကနေ့တော့အချိန်စီးသွားလို့ဒီလောက်နဲ့ပဲရနာကြမယ်နောက်ရက်ကျမှဆက်ပြီးတော့စိတ်ရဲ့ အညစ်အကြေး16မျိုးကိုဟောပြီးတော့ဘာတွေနဲ့ဖယ်ရမယ်ဆိုတာတွေလည်းနောက်ရက်တွေမှာဆက်ပြီးနားထောင်ကြရအောင်တရားချက်ခင်သူတော်စင်ပြိဿပေါင်းတို့မြတ်ဗုဒ္ဓဟောကြားတဲ့ဝဋ္ထုပမသုတ်သို့မဟုတ်ဝဋ္ထသုတ်ရဲ့ဝဋ္ထသုတ်မှာလာတဲ့ဆုံးမဩဝါဒတရားတိုင်စိတ်ရဲ့အညစ်အကြေးများကိုမိမိတို့ကိုယ်တိုင်သိရှိနားလည်ပြီးမိမိတို့တဏ္ဍမှာစိတ်ရဲ့အညစ်အကြေးတွေရှိနေခဲ့တော့ထိုအညစ်အကြေးတွေကိုဖယ်ရှားဖို့ တို့တွေစ조사အထောက်အမှဖြစ်တယ်လို့ကိုယ်စီကိုယ်စီတတိထားပြီးစ조사အထောက်နိုင်ကြပါစေကုန်တည်းရှေးစချရအောင်ကဲအရှင်ဖေယအရှင်ဖေယဖေယတပည့်တော်တို့သည် ဓမ္မအတိညာရရှိမှသာလင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျက်ဓမ္မတပင်ဆင်းရဲခြင်းပါပြုလုပ်ကြ၍အမတဌာနာ ဓမ္မဒါနတရားအလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သားသာအာယုန်ထားလျက်နာကြကြပါကုန်၏တရားတော်မြတ်ကိုတတ္တဝဝတ္ထု အဆူဆူတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်ဆုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘာကကို အမိအဖအဖိုးအဖွာဆရာသမားမှဆာ၍ကဘာသူကဘာသာလူနဲ့မြမတတဝအများတို့အားအမြအမြဝေငါပါကုန်၏ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း